ဓမ္မပဒထာဖြာမှာလာတဲ့တိုက်ပွဲဝင်တရားဘုရားယောဂီများအားပေးတဲ့အနေအားဖြင့်ဟောကြားပေးမှာဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရုံးနဲ့ကြည်တာဝတိပြည်မွန်ဇေတဝန်ကျောင်းမှာတရင်သုံးပြီးတော့နေစဉ်ချိန်ခါကာလကောသလမင်းကြီးရဲ့မင်္ဂလာဆင်တော်ကြီးကိုချောင်းပြုပြီးတော့မြတ်စွာဘုရားဒီဒေသနာတော်ကိုဟောကြားတော်မူပါ အပမာရရတံဟောထံသစိတ်တမနုရခတံဒုက္ခဥဒရထတာနံပင်ကေတံတောဝကုံစရောအပမရရတဟောထသစိတမနုရကထဒုက္ခဥဒရတတာနံပင်ကေသံတောဝကုံစရောဒိကဝေจิตာရှင်သမီးအပေါင်းသူတော်ကောင်းတို့အပမတတ အပမရရတမမေမလျောခြင်း၌မွေလျောကြကုန်သည် အပမဒရတံမမိမလျောအပ်သောတတိပဋ္ဌာန်တရားနှင့်မွေလျောကြကုန်သည်အပမဒရတံသွားရမှလည်းမမိရရမှလည်းမမိထိုင်ရာအိယာမှလည်းမမိခြင်းဆိုရအပမရာတရားနှင့်မူလျော်ကြကုန်သည်အပမရရတမြင်ရမှလည်းမမိကြားရမှလည်းမမိ နာယာသာယာဒုတိယစေကုစဉ်းစားကြံစည်ရမှလည်းမမေ့ခြင်းဆိုတဲ့အပမာရပฏิပဒံတရားနှင့်မူလျော်ကြကုန်သည်ဟောတာဖြစ်ကြပါကုန်လောမြတ်စွာဘုရားကจิตသားတို့จิตသမီးတို့မမေ့မလျော်ခြင်းဆိုတဲ့တတိပဒံတရားနှင့်မူလျော်ပြီးတော့နေကြ ဘယ်လိုမှု့လျော်ရမှလဲဆိုရင်ထိုင်ရမှလည်းပဲရှုမှတ်ဖို့မမေ့ကြနဲ့ရရမှလည်းပဲရှုမှတ်ဖို့မမေ့ကြနဲ့သွားရမှလည်းပဲရှုမှတ်ဖို့မမေ့ကြနဲ့လျောင်းရမှလည်းရှုမှတ်ဖို့မမေ့ကြနဲ့မေ့နေတဲ့ပုဂ္ဂိုလ်ဟာတေသူနဲ့တူတယ်။ဘာနဲ့တူလဲ။မေ့နေတဲ့ပုဂ္ဂိုလ်ဟာပန်းပန်းသေပြီးတော့နေရတဲ့ပုဂ္ဂိုလ်နဲ့တူတယ်။ ဒါကြောင့်မို့မမေ့မလျော်သောတတိပဋ္ဌာန်တရားနှင့်မူလျော်ပြီးတော့နေကြတယ်။ဒါရင်လားဆိုတော့မြင်ရမှလည်းပဲရှုမှတ်ဖို့မမေ့ကြနဲ့။ကြားရမှလည်းပဲရှုမှတ်ဖို့မမေ့ကြနဲ့။နာယစားရတွေ့တိယစိတ်ကိုစဉ်းစားကြံစည်ရမှလည်းရှုမှတ်ဖို့မမေ့သောတတိတရားနဲ့ပြည့်စုံပြီးတော့နေကြ။ဒါဆိုဘုရားကတတိပေးလိုက်တာ။ မလုပ်လိုက်တာအာလုံယဟန်တော်များမိလျော့ပြီးတော့နေကြတယ်အာလုံယောဂီသူတော်ရှင်တွေမိလျော့ပြီးတော့နေကြလို့ဘုရားရှင်ကိုရောမြတ်ကြီးကသွားရမှာရရမှာထိုင်ရမှာလျောင်းရမှာရှုမှတ်ဖို့မမိကြနဲ့တဲ့သာစိတ်တံဟောအာယုကြည်အာယုကြည်ခုံကဆိုင်မိမိစေရိုင်းကိုအနုရကထဝိပဿနာတရားဆင်ခြင်ပွား၍ကျင့်ပါအောင်ဆောင်းလျှောက်ကြပါကုန်လော ဘုန်းကြီးတို့ပုထုဇဉ်တို့ရဲ့စိတ်ဆိုတာအာယုံရှိရာကိုတွားနေတာ။ပါရှိရတယ်။အာယုံရှိရာကိုတွားနေတဲ့တခါတရံမှာကောင်းတဲ့အာယုံနဲ့မှပျော်မွေ့တယ်တခါတရံမှာမကောင်းတဲ့အာယုံနဲ့မှမပျော်မွေ့ဘူးလား။ညာသောအခြင်းတို့ပုထုဇဉ်တို့ရဲ့စိတ်ဟာပါပသမိရမတိမနောတဲ့။ကောင်းတဲ့အာယုံလားမကောင်းတဲ့အာယုံလား။ မကောင်းတဲ့အာယုန်ထဲမှာပျော်မွေ့နေတယ်။ဒါအာယုန်၊သမီးအာယုန်၊ပစ္စည်းအာယုန်၊ဇီဝအာယုန်စတဲ့အာယုန်ထဲမှာဇနီးမယားအာယုန်လင်မောခင်မောလင်ယောက်ျားအာယုန်စတဲ့အဲဒီလိုအာယုန်တွေထဲမှာပျော်မွေ့နေတယ်။ဘုဒ္ဓဇင်တို့ရဲ့စိတ်ဟာဒီလိုအာယုန်ထဲမှာပဲပျော်မွေ့နေတယ်။အခုတရားရိပ်တာရောက်ပြီးတော့ဒီတရားတွေရှုမဲ့ပွားမဲ့အားထုတ်မဲ့ဆိုတဲ့ခါကဏ္ဍကြတော့ဒီရှုမှတ်တဲ့အာယုံပေါ်မှာ စပြီးတော့အတုစာယောဂီယောက်ျားယောဂီရှုမှလို့ရရလားဒီတရားအာယုံနဲ့မှရောသူစိတ်လေးပျော်ရလားမပျော်ဘူးစိတ်ကတခါနဲ့မိမိရဲ့စိတ်စားနေကြအာယုံငါးပြာအာယုံကာမဂုဏ်နဲ့မှပဲပျော်မှုပြီးတော့နေတယ်ဒါကြောင့်သစိတ်တဟောအာယုံဒီအာယုံဆိုင်မိမိစိတ်ရင်းကို အနုရခေတဝိပဿနာတရားဆင်ခြင်ပွား၍ရှင်ပန်းအောင်ယဉ်ကျေးအောင်စောင့်ရှောက်ကြပါကုန်လောဒီစိတ်ကလေးဆိုတာဘုန်းကြီးတို့ယောဂီများဒါနကောင်းမှုနဲ့လည်းပဲဒီစိတ်ကလေးကိုထိန်းလို့မရသီလကောင်းမှုနဲ့လည်းပဲဒီစိတ်ကလေးကိုထိန်းလို့မရဘူးဘာဝနာတရားနဲ့မှထိန်းလို့ရသည်မတရားနဲ့လေဒါကြောင့်ဒီစိတ်ကလေးကိုဘာဝနာတရားနဲ့ထိမှတဲ့ရိုင်းဆိုင်နေတဲ့စိတ်ကလေးကိုယဉ်ကျေးပြီးတော့လာအောင် ကြမ်းချမ်းနေတဲ့စိတ်ကလေးကိုနှုညံပြီးတော့လာအောင်ဒီဘာဝနာတရားတွေပွားပြီးတော့ထိမှဘုန်းကြီးတို့မြတ်စွာဘုရားရဲ့တရားတော်တွေဟာလေတကယ်ရင်ဆိုင်တဲ့အရင်ဆိုင်နေလေပဲရှင်ကြည်သွားတကယ်ကြမ်းထမ်းပါပြီဆိုတဲ့လူကြမ်းကြီးတွေကိုလည်းပဲနှုညံသွားတယ်ဒါဘုရားရှင်ရဲ့တရားတော်ပဲသွားနိုင်တယ် အခုခေတ်မှာဘုန်းကြီးတို့သိပ္ပံပညာတွေကဒီလိုရိုင်းဆိုင်တဲ့ပုဂ္ဂိုလ်ယဉ်ကျေးအောင်ရရလားရန်ထမ်းနေတဲ့စိတ်ကိုနူညံ့အောင်ရောရရလားမြတ်စွာဘုရားရှင်ရဲ့တရားတော်ကကြံ့ကြံ့နေတဲ့စိတ်ကိုနုညံ့သွားအောင်ရန်ဆိုင်နေတဲ့စိတ်ကိုယဉ်ကျေးလာအောင်ထင်လို့ရတယ်။ဒီလိုကြမ်းတဲ့နေရာမှာဘယ်လောက်ကြမ်းတယ်လဲဆိုတော့အမေရင်ငိုတောင်တတ်ဖို့အတွက် ဒိဏကဆိုတဲ့အင်ကုလိမလဆိုတဲ့လူတသမားကြီးကြည်လိုက်သမှာအဲ့ဒီအင်ကုလိမလဆိုတဲ့လူတသမားကြီးဟာသူ့ရဲ့ဆရာကိုတခါလေကြော့မယ်ဆရာကိုကျေးဇူးဆက်မယ်ဆိုပြီးတော့လက်ညှိုးပေါင်းတစ်ထောင်လက်ညှိုးပေါင်းတစ်ထောင်နဲ့ကျေးဇူးဆက်မယ်ဆိုပြီးတော့တခါလေလူတွေကိုတတ်ပြီးလက်ညှိုးကြီးဖြတ်ဖြတ်ပြီးတော့ယူတာ သို့သောကတော့လက်ညှိုးဖြတ်လိုက်တနေရာမှာတင်းထားလိုက်လက်ညှိုးဖြတ်လိုက်တနေရာမှာတင်းထားလိုက်နောက်လိုက်ရှာတဲ့အခါဘယ်ကမှမရတော့တခြားတခြားတရားဝါတွေကချီချီသွားတယ်အသာဖြစ်နေချီသွားတယ်နောက်ကြတော့မဖြစ်တော့ဘူးငါဒီလိုဆိုရင်ခက်နေမယ်ဆိုပြီးတော့အဲ့ဒီမှာလေဘဲမှာတီကုန်းပြီးတော့တခါလေလွယ်ထားလက်ညှိုးတွေကိုတီကုန်းပြီးတော့လွယ်ပြီးတော့ရေတွက်ရေတွက်ပြီးတော့တခါလေဖြတ်တော့အဲ့ဒီမှာ တောထဲမှာလာသမျှလူတွေကိုဖမ်းဆီးတပ်ဖြတ်ပြီးတော့လက်ညှိုးတွေဖြတ်ယူနောက်တခါကျတော့ဒီအင်္ဂုလိမာနဆိုတဲ့လူတသမားကြီးကိုကြောက်ကြတော့လူတွေတောထဲကိုတွားရသေးလားမတွားရပါဘူးလူတွေတွားမယ်ဆိုရင်လည်းပဲအစုနဲ့အဖွဲနဲ့အုံနဲ့မှတွားရတယ်ဒါနဲ့လူတွေမလာတဲ့အခါကလည်းကြတော့အဲ့ဒီမှာသူကလူတွေရှိတဲ့စီကိုယွာနီးနားတွေစီကိုလာတယ် ရွာရဲ့အနီးနာရွာပြင်ကိုထွက်လာတဲ့ပုဂ္ဂိုလ်တွေကိုဖမ်းပြီးတော့လူကိုတတ်တဲ့မျိုးကိုဖြန့်ယူတယ်။နောက်လူတွေကပြင်မထွက်ရဲပြန်။အဲ့ဒါနဲ့တဖြည်းဖြည်းတော်အနေပြီးတော့မြို့နှံ့တီအောင်ကတ်လာပြန်တယ်။နောက်ဆုံးတစ်ချောင်းနဲ့ကျန်တော့တထောင်ပြည့်ကိုဘယ်လောက်ကျန်။အဲ့ဒီမှာတစ်ချောင်းနဲ့ကျန်တော့ရခါကတ်လာကြတော့ဒီနေ့တော့အမေလာရင်လည်းအမေကိုတတ်ပြီးတော့လက်ညှိုးဖြန့်မယ်။ဖေလာရင်လည်းဖေကိုတတ်ပြီးလက်ညှိုးကိုဖြန့်မယ်။ ဘပုဂ္ဂိုလ်ကိုတွေ့တွေ့ဘသူကိုတွေ့တွေ့အဲ့ဒီမှာတတ်ပြီးတော့လက်ညှိုးကိုဖြတ်ယူမယ်ဆုံးဖြတ်ချက်ချတာအဲ့ဒီမှာမြို့နီးနားကြည့်အောင်ရောက်လာပြီဆိုတော့တိုင်းသူပြည်သားတွေကနန်းရင်ပြင်မှာထွက်ပြီးတော့ဟောကြတယ်အဲ့ဒီမှာနန်းရင်ပြင်ကနေပြီးတော့ရှင်ဘုရင်ကိုထွက်ပြီးဟောကြတဲ့အခါကလည်းကျတော့ရှင်ဘုရင်ကနေပြီးမဖြစ်တော့ဒီလူဆိုးကိုနှိမ်ထဲမှာပြပြီးတော့အဲ့ဒီမှာတတ်တောင်တာကိုတုနဲ့လွတ်လိုက်ဖန်စီပြီးတော့ဖန်စီနိုင်အောင်လွတ်လိုက် ဒါကိုသိတဲ့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာသားရှိတဲ့နေရာကိုသမင်းတုပ်လေးကောင်းမော်ရဲ့လို့မိခင်ရဲ့ကျေးဇူးဒီကမိခင်မိခင်ရဲ့မေတ္တာရှိတဲ့တနောက်လူဆိုးလူသက်သမားကြီးကိုတခါလေအစိုးရမင်းရဲ့ဖန်စီခံရမှာစိုးလို့သမင်းတုပ်လေးဒါရှိနိုင်မဲ့နေရာမြင်နိုင်မဲ့နေရာတွေ့နိုင်မဲ့နေရာကိုတခါလေလက်ပါသွားတယ်။ဒါကြီးလူလေး ဒီနေ့မင်းကိုမင်းကဖမ်းလိုက်မယ်တတိတော်လေးလွတ်ပြီးဖမ်းလိုက်မယ်သားဝေယာကိုပြေးတော့သားကြည့်တယ်အမေကတော့သားသိမှဆိုလို့ဗကံယမဆိုလို့တက္ကံယမဆိုလို့ဝေယာကိုပြေးတော့သားဖြစ်တဲ့ပုဂ္ဂိုလ်ကအမေဒီနန်းရောက်လာရင် အမေကိုလည်းမရှောင်ဘူးဖမ်းတတ်ပြီးတော့လည်းရုပ်ဖြစ်မယ်နောက်ဆုံးဘယ်လိုမှမနေနိုင်တဲ့ကအမေအတန်ကြားတော့အမေတော့ပါတော့နားမလည်ဘူးတခါရင်သတ်ဖို့ဓာတ်နဲ့လိုက်ပါနဲ့လိုက် အမေအရင်တောင်တတ်ဖို့လိုက်တယ်ဆိုတော့နင်းနေမိုက်တာလားအများကြီးမိုက်တာလားအဲ့ဒီလောက်မိုက်တဲ့အင်ကုလိမာလာကိုကြည်မြတ်စွာဘုရားအဲ့ဒီမှာဘုရားရှင်ကိုတော်မြတ်ကြီးဟာအမေနဲ့သားရဲ့ကြားကနေပြီးတော့ဝင်လိုက်တယ်ဝင်ပြီးတော့မြတ်စွာဘုရားအဲ့လိုကြားလူတွေ့တော့မှဟိုအမေကိုမလိုက်တော့ဘူးသူဖြန်လက်စွာဘုရားကိုလိုက်မယ်ဆိုပြီးအဲ့ဒီမှာဘုရားလိုက်တာ အဲဒီတရားလိုက်တဲ့အခါကျတော့ဘုရားရဲ့တကိုးတော်နဲ့ဘလို့မှမမိနိုင်တဲ့အခါကျတော့အင်္ဂုလိမန္နာအဲ့ဒီမှာကောရမရတော်ရတော်သင်မပြေးနဲ့သင်မပြေးနဲ့သင်ကိုမိတော့ကတော့ချမ်းသာမပေးဘူးမပြေးနဲ့ပေါ့အဲ့မှာမြတ်စွာဘုရားကအင်္ဂုလိမန္နာတဲ့ငါဘုရားမပြေးဘူးသင်သာပြေးနေတာမြတ်စွာဘုရားကပြေးရလားမပြေးဘူးအင်္ဂုလိမန္နာကပြေးနေတာလူကိုဟောရခံမောနေပြီ အဲဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တရားတော်ဤနာချာနှလုံးသွင်းရတဲ့အခါခန္ဓာကြတော့အဲဒီမှာဝိပဿနာဉာဏ်နဲ့မြဉာဏ်နဲ့စဉ်စဉ်တက်ပြီးတော့ကိလေသာဟာသောကုန်ခန်းပြီးတော့ယဟနာထီအောင်ဖြစ်တာပြီးတော့မြတ်စွာဘုရားရှင်ရဲ့တရားတော်ဤဟာတကယ့်ကြမ်းထမ်းပါပြီဆိုရင်အမေရင်တောင်တတ်ဖို့ဒါနဲ့လိုက်တဲ့အင်္ဂုလိမန္လာကြီးရဲ့စိတ်တွေနုညံသလားမနုညံဘူးလား တခါလေးလွတ်ရသွားတာပဲတရားလူတွေရသွားတာဒါကြောင့်တရားမြတ်စွာဘုရားရဲ့တရားတော်တွေဟာကြမ်းတမ်းတဲ့စိတ်တွေကိုလည်းနှုတ်ညံ့စေသလိုရိုင်းဆိုင်တဲ့စိတ်တွေကိုလည်းပဲမယဉ်ကျေးစေဘူးလားဒါကြောင့်သစိတ်တံဟောအာယုတရားယုပြေခုံငါဆိုင်မိမိစေရိုင်းကိုအနုရကတဝိပဿနာတရားဆင်ခြင်ပွား၍ယင်ပန်းအောင်ယင်ကြည်အောင်ဆုံးမကြပါကုန်လောဆောက်ရှောက်ကြပါကုန်လော ယထာဥပမာဆုံးပေခဲ့သို့နိဟုမူကားမြတ်စွာဘုရားဒီမှာဥပမာလေးနဲ့ပြပြီးတော့ဟောတာတန်တော်ကျွန်းနေ၍နေသောကုံစရောဝဆင်ကြောင်ကြီးကဲ့သို့ပင်ကြီးရွှွညွန်အိုင်ပွဲထဲ၌တန်တော်ကျွန်းနေ၍နေသောကုံစရောဝဆင်ကြောင်ကြီးကဲ့သို့အတဏမိမိကိုယ်ကိုဒုက္ခလွတ်မြောက်ဖို့ရလွန်စွာခဲ့ခြင်း ကိလေသာတိဟုသောညွန်ပွဲထဲမှာဥပဒေတာထုတ်ဆောင်ကြပါကုန်လောဘုရားရှင်ကိုယ်တော်မြတ်ကြီးကရှင်ညွန်ပွဲထဲကျွန်နဲ့နေတဲ့ရှင်ကြီးပွဲထဲမှာကျွန်နဲ့နေတဲ့ရှင်ကြီးဟာအဲ့ဒီပွဲထဲကနေပြီးတော့စွမ်းနိုင်အောင်သူ့ရဲ့ကိုယ်အားသူ့ရဲ့စိတ်ဓာတ်အားအဲ့ဒီမှာအာကုံထုတ်ပြီးတော့အဲ့ဒီရှင်ညွန်ပွဲထဲကနေရုံထွက်တယ် အဲ့ဒီရွှွညွန့်ပွဲထဲကဒီကျွန်းနေနေတဲ့စင်ကြီးရုံထွက်တလို့တဲ့တင်းတို့လည်းပဲမိမိရဲ့ခန္ဓာကိုကိလေသာတိဟုသောရွှွညွန့်ပွဲထဲမှာနစ်နေတယ်။ဘာပွဲထဲမှာနစ်နေကြလဲ။ဘုန်းကြီးတို့ဘုဒ္ဓဇင်လူသားတွေအားလုံးဟာကိလေသာပွဲထဲနစ်နေကြတာ။ဘယ်ပွဲထဲနစ်နေတာလဲ။ငါဗျာအာယုကာမဂုဏ်ဆိုတဲ့ရွှွညွန့်ပွဲထဲကမထွက်နိုင်ဘူး။ ဒါကြောင့်အတ္တနံမိမိကိုယ်ကိုဒုက္ခလွတ်မြောက်ဖို့ရလွန်စွာကဲကဲကိလေသာတိဟုသောရှင်ယွန်ပွဲခြင်းမှာဗုဒ္ဓရတထုတ်ဆောင်ကြပါကုံလောဥဒ္ဒထဝိပဿနာတရားအလုပ်ဖြင့်လွတ်မြောက်အောင်အားထုတ်ကြကုန်ရ၏ဒီဝိပဿနာတရားတွေအားထုတ်ပြီးတော့အဲ့ဒီရှင်ယွန်ပွဲထဲကကိလေသာဆိုတဲ့ပွဲထဲကယုံထွက်ကြကိလေသာပွဲထဲကဘာလို့ရမှာလဲ ရုံးထွက်ကြဒီဝိပဿနာတရားတွေတတိပဋ္ဌာန်ဘာဝနာတရားတွေကိုပွားများပြီးတော့အထုတ်ပြီးတော့ရုံးထွက်ကြခုဒီနေ့ဘုန်းကြီးတို့ရှင်မင်းဟောဓမ္မမိသားစုတွေစိတ်ဓာတ်ဝင်ပြီးတော့ခုတရားတွေအထုတ်နေတာဘွယ်ထဲရှင်းနေတာလားရုံးထွက်နေတာရုံးထွက်နေကြလားစွန့်နိုင်တဲ့များကိုတည်းငါးရဲ့ယုံကြည်တယ်ခုနှစ်ရဲ့ယုံကြည်တယ်ဆယ်ရဲ့ယုံကြည်တယ်ရက်နှစ်ပတ်ယုံကြည်တယ်တစ်လယုံကြည်တယ် ဒါမိမိကိလေသာပေါ်ထဲကနေပြီးတော့မလုပ်နေတာလေယုံယုံထွက်နေတာယုံထွက်ကြည့်နေတာနောက်ဆုံးထွက်လို့ရပြီဆိုတဲ့အခါကလည်းကြတော့လုံးဝကိလေသာပေါ်ထဲကိုဆင်းမအောင်မလားလုံးဝကိုမဆင်းတော့အဲတော့အခုကိလေသာပေါ်ထဲကနေပြီးတော့သွမ်းနိုင်တဲ့မြအနေအားဖြင့်ရပိုင်းလေးတွေယုံထွက်နေတယ်လပိုင်းလေးတွေယုံထွက်နေတယ် အဲ့ဒီလိုဘုန်းကြီးတို့ယောဂီများကြိုးစားပြီးတော့တဖြည်းဖြည်းတဖြည်းဖြည်းရုံထွက်လို့ရပြီဆိုရင်ကတော့လုံးဝလွတ်မြောက်တဲ့တည်းရောက်ပြီဆိုရင်ဒီကိလေသာပွက်တဲ့ကိုပြန်ပြီးတော့ကြာပါအောင်မလားလုံးဝကိုမကြမ်းနိုင်တော့ဘူးဒါကြောင့်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကရှင်ညွန့်ပွက်တဲ့ကျွန်နဲ့နေတဲ့ဆင်မြောင်ကြီးဟာအဲ့ဒီရှင်ညွန့်ပွက်တဲ့ကနေပြီးတော့ရုံထွက်တယ်လို့တဲ့တင်းလို့လည်းပဲ မိမိကိုယ်ကိုကိလေသာဆိုတဲ့ဟောဒီကာမအာယုကာမဂုဏ်ဆိုတဲ့ရှင်ဘွက်တင်မှညွန်ချွန်နှစ်ပြီးတော့နေတယ်။အဲဒီရှင်ဘွက်တဲကနေပြီးတော့တတိပဋ္ဌာန်ဝိပဿနာတရားကြီးအားထုတ်ပြီးတော့ယုံထွက်ကြ။ဒီဘာဝနာတရားကြီးပွားများအားထုတ်ပြီးယုံထွက်လိုက်ပြီးဆိုရင်လွတ်မြောက်သွားတာနဲ့တပြိုင်နက်တည်းဒီကိလေသာဆိုတဲ့ရှင်ညွန်ဘွက်တဲကလွတ်မြောက်သွားတာနဲ့တပြိုင်နက်တည်းဆင်းရဲအလုံးမငြိမ့်နိုင်ဘူးလား။ငြိမ့်နိုင်တယ် ခုဒီကထာဒီဒေသနာလေးကိုမြတ်စွာဘုရားဘုသူဟောတယ်လေဆိုတော့ကောသလမင်းကြီးရဲ့မင်္ဂလာဆင်တော်ကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားယဟန်တော်လေးကိုဟောတာဘုသူကိုဟောတာယဟန်တော်လေးကိုဟောတာခရဗန်းမှာဘုန်းကြီးတို့ဒါလေးကိုသူ့ရဲ့နောက်ကြောင်းလေးပြန်ပြီးတော့ကြည့်ရတယ်ဒီပါဝင်ကဆင်ကြီးရဲ့အကြောင်းလေးကိုပြန်ကြည့်မယ်ဆိုရင် ဒီပေါရကဆင်ကြီးဟာအာအင်ဗလနဲ့ပြည့်စုံတဲ့အချိန်လုံးကတော့ရှင်တဲ့ပတိနေရီကောသလမင်းကြီးရဲ့မင်္ဂလာဆင်တော်ကြီးဖြစ်တယ်ဒီမင်္ဂလာဆင်တော်ကြီးဟာပြည်တွင်းပြည်ပရန်ဆွဲအန္တရာယ်တွေကိုတခါနဲ့ရှီတန်းကနေပြီးတော့ပွဲတိုင်းမရှောင်တိုက်ပွဲတိုင်းကိုအောင်မြင်အောင်တိုက်ခဲ့တယ် လောကရန်သူတွေကိုပြည်တွင်းပြည်ပရန်သူတွေကိုတခါလေဒီဆင်ကြီးကနေပြီးခြေတန်းကနေပြီးတော့တက်ခဲ့တယ်။ငါရဲ့အရှင်သခင်ငါရဲ့တိုင်သူပြည်သားတွေကိုအတိကမခံဘူးဆိုပြီးတော့ကိုယ်တိုင်တက်ခဲ့တယ်။ဒါပေမဲ့တဖြည်းဖြည်းတဖြည်းဖြည်းကျတော့တရုဏကာလီပျို့နှုတ်တဲ့အချိန်တုန်းကဖြစ်ခဲ့တယ်။တဖြည်းဖြည်းတဖြည်းဖြည်းနဲ့အဲဒီအရွယ်လေးတွေတဖြည်းဖြည်းကြီးကျင့်လာတဲ့အခါကလည်းကြတော့ သရတရားကြီးဖြည်းဖြည်းနှိမ့်သက်လာတဲ့အခါတရေကုံသွားလိုက်တရေကြည်ရလာလိုက်တလားကုံသွားလိုက်တလားကြည်ရလာလိုက်တနည်းကုံသွားတဲ့အခါတနည်းကြည်ရလာအဲဒီလိုသရရဲ့ပူခြင်းဆိုတဲ့သရလေးုံတက်ခတ်ပြီးတော့လာတဲ့အခါကာလကြတော့ဒီပါဝေကဆိုတဲ့မင်္ဂလာရှင်ကြီးဟာပုံမင်းလာတဲ့အခါအာအင်ပလာတွေရောညှော်နေမသွားဘူးလားအာအင်ပလာတွေညှော်နေသွားပြီဆိုတော့ဟို တိုက်ပွဲတွေတိုက်တဲ့အခါမှာနိုင်အောင်တိုက်လို့ရသေးလားနိုင်အောင်မတိုက်နိုင်တော့ဘူးအဲ့လိုနိုင်အောင်မတိုက်နိုင်တဲ့အခါအသက်အရွယ်ကြီးရင့်သွားပြီဖြစ်တဲ့အတွက်အဲ့ဒီဆင်ကြီးကိုမင်္ဂလာဆင်ဖြစ်ကအငြိမ့်စားပေးလိုက်မင်္ဂလာဆင်ဖြစ်ကဘာလုပ်လိုက်အသက်အရွယ်ကြီးရင့်လာလို့ဟိုမင်းလာဟိုးလာတဲ့အခါကျတော့ဘာလုပ်ခံရလဲအပယ်ခံရပြီ ခဏလို့လည်းကြည့်ပါပူလာရင်ပယ်မှာပူလာရင်ပယ်လူကြားတဲ့ကိုတခါရဝယ်မခံစကားဝိုင်းတဲ့ကိုတဲဝယ်မခံစကားဝိုင်းတဲ့ကိုအဝယ်မခံတော့အပယ်ခံလိုက်ရတယ်ပူလာစိတ်ကိုတုံးလို့မရတော့ကိုယ့်ရဲ့စိတ်ကူးကြံစီတွေကလည်းအကြံစီတွေစိတ်ကူးတွေကအားလုံးကတိတ်အောင်ကုန်တုံးတော့ဘူးမှမတုံးတော့ဘာကြံစီပြေးလို့မှဘယ်သူမှလက်မခံတော့တရားကုန် ခါတယ်ဘိုးတော်ဘုရားလက်ထက်ကစိတ်ကူးတွေနဲ့စိတ်ကူးပေးနေဒါတွေကိုဘယ်သူမှလက်ခံတော့အဲဒီတော့စကားဝိုင်းမှာတောင်မှကိုယ်ကိုသိလိမ့်မခံတော့ပဲလားအတွေ့အကြုံအမြင်တွေအကြံတွေဘာမှမပြီးနိုင်တော့မပြီးနိုင်တဲ့အခါကျတော့ပယ်လာပြီဟိုတဲ့အခါကျပယ်လာပြီဆိုတော့အဲ့လိုပယ်လာမှလည်းသူတို့ကလည်းကြောင်းရောက်တာဗမာဟိုတော့ ကြောင်းကျိုးကြောင်းအဲ့ဒီကြတော့မှဖရေကျိုးဖရေကျကြောင်းကျိုးကြောင်းကြအောင်မလေးဟိုနာလက်အုပ်လေးကြီးငုတ်တုံငုတ်တုံခေါင်းလေးတစ်ဆက်ဆက်နဲ့လောက်နေကြအဲ့ဒီကြမှာအဲဟိုဒီလိုတဲ့ရွာထဲမှာအသုံးမဝင်တော့ဆိုတဲ့အခါကျတော့မှသူတို့ကလည်းဒီလိုရောက်လာဟိုလုံးကတော့တခါနဲ့မော်မော်မော့မော့နဲ့နေတာပေါ့လေသူတို့အခုကျတော့သုံးကလည်းမဝင်တော့ဘူးသူကသုံးတော့ပယ်လိုက်ဒီပယ်လိုက်တဲ့အခါကျတော့ရောက်ပြီကရင်ဟိုတော့ချောင်းချိုချောင်းကြားတယ် ဗမာအိုတော့ကြောင်းကျူကြောင်းကျူအဲဒီကြောင်းမရောက်လာသူရှင်မဝင်တာတော့ကြောင်းကိုကြီးမဟုတ်သေးပါဘူးနော်ဒီရောက်တာကြောင်းမဟုတ်သေးပါဘူးအဲဒါအခုအသက်ရွယ်ကြီးရင်လာတဲ့အခါကလည်းကြတော့အဲဒီပဝေကဆိုတဲ့မင်္ဂလာဆင်ကြီးကိုမင်္ဂလာဆင်ရာတို့ကချလိုက်တာချလိုက်တော့သူ့မှာမင်္ဂလာဆင်တော်ရဲ့အခွင့်အရေးကြီးရသေးလား မရတော့ဘူးတောင်းလျှောက်တယ်လည်းမရတော့ဘူးဘာမှမင်္ဂလာဆင်ရဲ့ခွင့်ရေးတွေအကုန်လုံးဘာမှမရတော့အဲ့ဒီမှာတာမန်ဆင်ရဲ့လို့ပဲမိမိလည်းပဲထိုက်တယ်မလားကျွေးတာလေးစားပြီးတော့မဝရေးစားလေးစားပြီးတော့အဲ့ဒီမှာလက်ပတ်ပြီးတော့ရှားပွေရတယ်အဲ့ဒီရှားတဲ့အခါကလည်းကြတော့ဒီနေ့မှာရှင်ညုံပွဲကြီးတွေရောက်ပါလားစားရင်စားရင်စားရင်စားရင်နဲ့ ယတ္တတဏှာကို မပင်နိုင်တဲ့အခါကျတော့တဖြည်းဖြည်းတခါလဲရှိတိုးသွားလိုက်စားလိုက်လွယ်တွေကိုတခါလဲနှမ်းမောင်းနဲ့ရည်ယူစားလိုက်ရှိတိုးသွားလိုက်တဖြည်းဖြည်းတဖြည်းဖြည်းနဲ့တခါလဲရှုံမြုံပွေတဲ့နစ်နစ်နစ်နစ်သွားနစ်သွားတဲ့အခါကျနောက်ပြန်ဆုပ်ယုံကြည်တယ်ယုံလို့ရသေးလားမရတော့ဘူးအဲ့ဒီမှာရှုံညုံပွေတဲ့မှာကလလေးလက်ကိတဝါဥဒ္ဒရိတုံနာသက်ကြီး ရွှညွန့်ဘွယ်တဲ့ကျွန်းနစ်ပြီးတော့တခါလဲပြန်တက်ဖို့ရာကိုဘလို့မှမစွမ်းနိုင်တော့ဘူးသူယုံကြည်တယ်ထွက်ကြည်တယ်ဘလို့မှမရဘူးအဲ့မှာမရတော့ဒီတိုင်းနဲ့ပဲတခါလဲဘွယ်ထဲကလည်းမတက်နိုင်တော့ဘူးရှင်ကြီးနေရနေရတခါလဲတကယ်တရွက်ကလေးတွေကိုနှံပေါင်းနဲ့ရင်နှံပေါင်းနဲ့လိမ်နှံပေါင်းနဲ့ခူစားအဲ့ဒီမှာလူတွေကသွားရင်လာရင်မြင်ကြတယ် အဲဒီလိုလူတွေကမြင်ကြတဲ့အခါကလည်းကြတော့ဩကြည်စမ်းပါအောင်လေတစ်ချိန်တော့ခါကတခါဒီမင်္ဂလာစင်တော်ကြီးဟာပွဲတိုင်းမရှာတိုက်ပွဲတိုင်းအောင်မြင်အောင်တိုက်ခိုက်နိုင်တဲ့ရှင်အိုကြီးရှင်ကြီးပဲအခုတော့ဖြင့်ရလောက်တောင်အအင်ပလန်းနဲ့ပြည့်စုံတဲ့ရှင်ကြီးတောင်မှအခုဒီလိုဖြစ်ရသေးတယ်တေဧဝရူပောပိနမဟတိဣမံဒုပလဘဝံပတ္တောတိ ဒေဝရူပောပိဤသို့သဘောရှိပြီးမြေတော်စင်တော်ကြီးမှလည်းပင်ဒေဝရူပောပိနမဟာတိဤသို့သဘောရှိပြီးမြေတော်ဘဝရကဆင်ကြီးတော်မှလည်းဣမံဒုက္ခလဘံဝံအာနေတိအဖြစ်သို့ပတ်တော်ရောက်ရရှာသေး၏တောင်းတော့အာကြီးမာတဲ့ဆင်ကြီးအခုတော့ရှင်ညွန်အိုင်ပွဲတွေကနေပြီးတော့ရုံမထွက်နိုင်လောက်အောင်တောင်းအားဒီနေသွားပါပေါ့လားလူတွေကပြောကြတယ် တယောက်စကားတယောက်နာပြောကြဆိုကြရင်းနဲ့အဲ့ဒီစကားဟာပသိနေရီကောသလမင်းကြီးရဲ့နာကိုပေါက်ကျသွားတယ်။အဲဒီလိုပသိနေရီကောသလမင်းကြီးရဲ့နာကိုပေါက်ကျသွားတဲ့ခါကာလကြတော့တစ်ချိန်ကဒီပါဝရကမင်္ဂလာဆင်အိုကြီးကိုထင်းသိမ်းစောင့်ရှောက်ခဲ့တဲ့ရှင်သိမ်းဆရာမရှိဘူးလား။အဲ့ဒါနဲ့ရှင်သိမ်းဆရာကိုကိစ္စအာသရိယတဟတိကလလတော်ဥဒရာဟိရှင်သိမ်းဆရာကိုခေါ်တယ်။ ဘယ်နဲ့လဲချင်းတင်တင်စရာတင်တစ်ချိန်လုံးကတင်တင်ဆောက်ရှောက်ခဲ့တဲ့ဘဝရေကဆိုတဲ့မင်္ဂလာသင်ဟိုကြီးအခုရှင်ညုံပွဲတဲ့ကျွန်နဲ့နေတယ်ဆိုပါလားတင်မသိဘူးလားမသိပါဖဲ့သိမလဲအခုဘာမှတင်တင်စရာမလိုတော့ဘူးလေဆောက်ရှောက်စရာမလိုတော့ဘူးသူဟာအပေါ်ပဲတမ်းမဆင်တကောင်ရဲ့တို့ပဲသူ့ကိုလွတ်ထားလိုက်ပြီးကိုအားကိုရှာဖို့စားတော့ အဲဒီလိုဆိုတော့သူမသိတဲ့အတွက်ကြောင့်မို့အခုဆယ်ရီပါဝေကဆိုတဲ့မင်္ဂလာစင်ကိုကြီးရှင်ညွန့်ပွဲထဲမှာကျွန်နေပြီးတော့နေတယ်။အဲဒီကျွန်တော့နေတဲ့ရှင်ညွန့်ပွဲထဲမှာနေတဲ့အဲဒီပါဝေကစင်ကြီးကိုရှင်ညွန့်ပွဲထဲကနေပြီးတော့သွားပြီးတော့ထုတ်ဆောင်ကြီးအမိန့်ချမှတ်လိုက်တယ်။အဲဒီမှာပတိနေတိကောသလမင်းကြီးကအမိန့်ချမှတ်လိုက်တဲ့အခါကျတော့မှစင်တင်းဆရာတွားပြီးတော့ ဘာဝေကဆင်အိုကြီးကိုတော့ကြည့်အမျိုးမျိုးစူးစမ်းပြီးတော့ကြည့်တယ်သူရဲ့စွမ်းနိုင်သမျှအဲလိုစူးစမ်းပြီးတော့ဒီရှင်ရုံပွဲထဲကနေဒီကုန်းထက်ရအောင်စူးစမ်းကြည့်တယ်ဒါပေမဲ့လို့ဘယ်လိုစူးစမ်းလို့မှမရဘာဝေကဆင်ကြီးစီကဘယ်လိုမှ အားစိုက်ထုတ်ပြီးတော့ယုံလို့မရဘူးအားတွေတိတ်နေဒါနဲ့ရှင်တင်းဆရာကဒီဘာဝေကဆင်ကြီးရဲ့စိတ်ဓာတ်စိတ်လေးစိတ်ထားကိုသိတယ် အဲ့လိုစိတ်နေစိတ်ထားကိုသိတဲ့အတွက်ကြောင့်မို့အဲ့ဒီမှာဗေဒနာရီကောသလမင်းကြီးခံကနေပြီးတော့အဲ့ဒီမှာစစ်အင်္ဂါ၄ပါးခိတ္တကနာ၃ဆွဲခွင့်ပြုပါသွားပြီးတော့ခွင့်တောင်းတယ်ဒီပါဝင်ရကဆိုတဲ့စင်ဟိုကြီးကိုရွှွညွံပွဲတဲ့ကနေပြီးတော့ကုန်းအထက်ကိုရအောင်တတိယဆောင်ကျင်းရမယ်ဆိုရင်ကျွန်ုပ်ကိုစစ်အင်္ဂါ၄ပါးခိတ္တကနာ၃ဆွဲခွင့်ပြုပါဒီလေးကြားလား စိတ်အင်္ဂါ၄ပါးဆိုတာဘုန်းကြီးတို့ပါဠိလဲဆိုတော့သင်္ဓာတ်တွေငြင်းတတ်ယထာတာခြေကျင်တတ်အဲဒီမှာအဲ့ဒီတက်လေးတက်ကိုဒါစိတ်အင်္ဂါ၄ပါးခေါ်တာပဲဒီစိတ်အင်္ဂါ၄ပါးကိုခိတ္တကဏသုံးစွဲခွင့်ပြုပါဒီသင်လေးဆရာကဘယ်လိုသုံးစွဲမလဲဒီပဝေကဆင်ကြီးကိုသူဟာမင်္ဂလာဆင်တော်ကြီးဖြစ်နေနှစ်ပေါင်းများစွာထိမ့်သိမ့်လာခဲ့တာဆိုတော့ဆင်ကြီးရဲ့စိတ်ဓာတ်စိတ်လေးစိတ်ဓာတ် တိုင်းပြည်ပေါ်မှာဖြစ်တဲ့စိတ်လူမျိုးပေါ်မှာဖြစ်တဲ့စိတ်အရှင်သခင်ပေါ်မှာဖြစ်တဲ့စိတ်တွေစိတ်ဓာတ်တွေရှိတာကိုဟောရင်သင်လေးပြန်သိတယ်။အဲတော့ငါစိတ်အင်ကပြန်ပြီးတော့သူ့ရဲ့စိတ်ဓာတ်တွေနှိုးဆွပေးမှဖြစ်မယ်ဆိုပြီးတော့အဲဒီမှာသင်သိဆရာကဘာဝရေကဆင်ကြီးကျွန်နဲ့နေတဲ့ရွှွညုံဘွဲ့အနည်းမှာစိတ်အင်ကပြတယ်။တိုက်ပွဲကြီးထွက်တော်မဲ့ပုံစံပေါ့။တင်္ဂမဒီသိင်တတ္တဝါ သင်္ကမအဘိသိစစ်ပွဲဥကိုတတ္တတဝါပြန်ပြီးဝါစစ်အင်္ဂါကိုတတ္တတဝါပြန်ပြီးသင်္ကမပေရိစစ်မြေပြင်ရ၌တိကံအပ်တော်စီတော်ကြီးကိုအာကောတံဖေတိတိကတ်စေလေ၏စစ်ပွဲကြီးထွက်တော့မဲ့ပုံစံကြီးလောက်တာအဲဒီမှာခါလဲစိတ်တက်တွေတင်းတက်ကြွလာဒီဘုန်းကြီးတို့ယောဂီများတက်နဲ့နီးတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီတက်တွေစစ်ပွဲထွက်တော့မယ်ဆိုရင် စိတ်ဓာတ်စစ်စင်ရေးတွေမလုပ်ရဘူးလားတခါနဲ့ဆူညံနေတာပဲတခါနဲ့ဆူကြတယ်စစ်စီစစ်တဲ့စစ်စီစစ်ပင်စစ်မောင်းစစ်ခရာတွေတိအဲမှာစိတ်ဓာတ်တွေကိုတက်ကြွပြီးတော့ငါနိုင်ငံနဲ့ငါရဲ့တိုက်သူပြည်သားတွေအတွက်ငါအသက်ပေးမယ်စိတ်ဓာတ်တွေဖြစ်လာအဲလောက်ကိုစိတ်ဓာတ်တွေတက်ကြွအဲလိုစိတ်အင်္ဂါ၄ပါးပြစိတ်အင်္ဂါ၄ပါးစစ်ပွဲကြီးတိုက်တော့မယ်ထွက်တော့မယ်အခြေအနေပြ အဲ့လိုတခါလဲစစ်တချင်းတွေဆိုစိတ်ဓာတ်တွေမြင့်တင်စီတွေပင်တွေခရာတွေမှုတ်ပြီးတော့အဲ့ဒီမှာစစ်ထွက်ကြတာအဲ့လိုစစ်ထွက်ပုံကြီးကြတဲ့အခါကြတော့မှဒီပါဝင်ကဆင်ကြီးရဲ့စိတ်ဓာတ်တွေအခါတက်ကြွလာစိတ်ဓာတ်တွေတက်ကြွပြီးတော့ငါအရှင်သခင်နဲ့ငါနိုင်ကူနိုင်ငံသားကိုဘယ်ပြပယံမှအနောက်ရှေ့တိုက်ခဲ့မခံဘူးငါကိုယ်တိုင်တိုက်နေစိတ်ဓာတ်တွေရော့ကျသွားတာလားတက်ကြွလာတာ အဲ့ဒီမှာတစ်ချိန်လုံးကမန်နေတက်ကြွလာတာမာနဇာတိကောဟာတိဝေကေလုထာယကလေးပဋိဋ္ဌိမာနဇာတိကောမန်မာနတက်ကြွခြင်းသဘောရှိသောဟာတိပဝေကဆိုတဲ့မင်္ဂလာစင်ဦးကြီးသည်ဝေကေနအဟုံဖြင့်ဥထာယထသည်ရှိသောကလေးကြီးကုန်းထင်တဲ့ပဋိဋ္ဌိဤလေ၏ သူ့ရဲ့စိတ်နဲ့စိတ်ထားကိုစိတ်ဓာတ်တွေမြင့်တင်ပေးလိုက်တဲ့အခါကလည်းကြတော့စိတ်ဓာတ်တွေတက်ကြွပြီးတော့ငါကိုယ်တိုင်ငါအရှင်သခင်နဲ့ငါနိုင်ငံသူနိုင်ငံသားကိုငါကာကွယ်မယ်ဆိုတဲ့အနေအားဖြင့်အသက်ကိုပရဏမထားခင်ငါရှည်တန်းကတိုက်မယ်အဲဒီမှာတအားယုံပြီးတော့စိတ်ဓာတ်တွေတက်ကြွပြီးယုံထွက်လိုက်တဲ့အခါကျတော့ကုန်းအထက်ကိုရောက်ပါလားဘုန်းကြီးယောဂီများသာမန်ပြီးအားစိတ်ယုံယုံနဲ့ရပါမလား မရဘူးစိတ်ဓာတ်ရောအရေးမကြီးဘူးလားအဲဒီမှာအဲဒီလိုရုပ်ထွက်လိုက်တဲ့အခါကျတော့မှကုန်းအထက်ကိုရောက်သွားအဲဒီလိုကုန်းအထက်ရောက်သွားတာလေးကိုဒီစိတ်အင်္ဂါတွေပြန်ပြီးတော့ဘာဝေကစင်ကြီးကုန်းတဲ့ရောက်အောင်ကြိုးစားပုံကိုဘသူတွေမြင်တာလဲဆိုတော့ဘုန်းကြီးတို့ပုထုဇဉ်ယဟန်တော်တွေမြင်တာပုထုဇဉ်ယဟန်တော်တွေဆုံးခံသွားရင်းနဲ့လေနှစ်ပါးတရွဲ့သုံးပါးတရွဲ့စကားပြောရင်းနဲ့ကိုတော်တို့ ဟိုနမှာပဝေကဆင်ကြီးကိုလေဆင်သိဆရာကြီးကဟိုမှာကုန်းအထက်ကိုရောက်အောင်မို့စစ်အင်္ဂါကြီးပြပြီးတော့လုပ်နေတယ်ကိုတော်တို့ဟိုမှာတွေ့ဘူးလားဒီမှာလည်းပါအာဟုတ်လားဘုဆုစင်နေလေကိုတော်လေးတွေတယောက်နဲ့တယောက်သတင်းပေးကြတယ်အဲ့ဒီဟာလေးကိုတွားပြီးတော့ဘုန်းကြီးကသတင်းလေးပေးတာလေးကိုသိလိုက်ရင်ဘုန်းကြီးတို့မန္တလေးမှာနေစဉ်ဘုံကတွားတွားသတိရတယ်မန္တလေးမှာနေစဉ်သာတင်သားဘုံကသာတင်သားဘုံကဆိုတာအင်မတန်ဆင်းရဲပါတယ် မန္လေးမှာဆိုတာပုံလောင်းတိုးအားပါတိုးအားပုံလောင်းနဲ့ဒီမှာတော့ရှိသလားမသိဘူးဟိုမှာကမန္တလေးမှာကပုံလောင်းဆိုတာမိမိရဲ့အိမ်ရှိမှထွက်တာအိမ်ထဲမှာမလောင်းအိမ်ရှိစပွဲကုန်းနဲ့အဲ့ဒီမှာဆွမ်းအောင်နဲ့ဆွမ်းတတ်နိုင်တဲ့ပုဂ္ဂိုလ်ကဆွမ်းကိုလောင်းတယ်ဆွမ်းရောဟင်းရောတတ်နိုင်တဲ့ပုဂ္ဂိုလ်ကဆွမ်းရောဟင်းရောလောင်းတယ်တချို့ကဟင်းနှစ်ခွဲတချို့ကဟင်းသုံးခွဲနဲ့ စွမ်းနေတယ်ဒီမှာလောင်းတာအဲ့လိုလောင်းတာဆိုတော့အဲ့ဒီလောင်းတာမှာတန်ခါရွေသေးလားမရွေဘူးဘယ်တန်ခါကြွကြွရဟန်းပဲကြွကြွပါမဏိပဲကြွကြွဆရာတော်ကြီးပဲကြွကြွဒါပဲအဲ့ဒီမှာတခါတည်းတန်ခိကလားအဲ့ဒီကနေအင်းရှိအင်းဘဝမှာတွေ့ပြီးတော့ဇဝဲကုံမှာဇပွဲချင်းအဖြူလေးခင်းပြီးတော့ဆွမ်းစလုံးကြီးကလည်းစလုံးကြီးကြီးနဲ့ စွမ်းရည်တွေစွမ်းရည်တွေရလည်းဇလုံးကြီးနဲ့တို့ဟာထည့်ထားပြီးတော့တခါလေတောင်းတာအဲဒီမှာတစ်ပါးနဲ့တစ်ပါးဘယ်နှမ်းမှာစုံတော့ရှိတယ်ဆိုရင်ကိုတော်တို့ဟိုနှမ်းမှာဘယ်နှမ်းမှာ84လမ်းနဲ့83လမ်းထောင်းကရှင်ကြီးကိုစွညုံပွဲတဲကကုန်းထက်ရအောင်ထုတ်တဲ့အခါကလည်းမှာကျိုးနဲ့ပါနဲ့ဆွဲပြီးတော့ထုတ်တာမဟုတ်ဘူးစစ်အင်ကပြပြီးထုတ်တာအဲဒီတော့ထူးထူးဆန်းဆန်းဆိုတော့အင်မတန်ကြည့်ရခဲ့ ။ဒါနဲ့ကိုတော်တို့ကြီးကနမှာတော့ဟိုမှာဆင်ကြီးကိုဗန်လုပ်နေတယ်ပေါ့ဘုဒ္ဓဇင်ယဟန်နေ။အဲ့ဒါနဲ့သူတို့ကြည်ပြီးတော့ဟိုကရှင်တိန်ဆရာကစစ်အင်္ဂါပြစစ်ပွဲကြီးထွက်တဲ့ပုံစံကြီးနဲ့တခါလေးပြတော့ဟိုပါဝင်ကဆင်ကြီးကိုယ်တိုင်တစ်ချိန်လုံးကပွဲတိုင်းမရှောင်လို့တိုက်ပွဲတိုင်းအောင်မြင်အောင်တိုက်ခဲ့တဲ့ဆင်ကြီးဆိုတော့စစ်စစ်စစ်မှန်နေစိတ်သက်ပြီးဆုံးနေသွားတာလားတက်ကြွလာတာ တခါနဲ့စိတ်ဓာတ်တွေတက်ကြွပြီးတော့မာမနတွေတက်ကြွပြီးတော့တခါနဲ့အားဆိုင်ခွန်ဆိုင်ယုံထွက်လိုက်တာကုန်းထက်ကိုမရောက်ဘူးလားဒီငါရဲ့နိုင်ငံတော်နဲ့ငါရဲ့တိုင်းသူပြည်သားတွေကိုအထိမခံဘူးငါကိုယ်တိုင်တိုက်နေဆိုပြီးတော့တခါယုံထွက်တယ်အဲလိုယုံထွက်ကုန်းအထက်ကိုရောက်သွားတာကိုမြင်ရတော့အော်ဒီရပါမယ်အဲဒီမှာသူတို့တွေ့ကြမြင်ခဲ့တာတွေကြောင်းရောက်တဲ့အခါကျတော့ ဟိုနန်းစုစုဒီနန်းစုစုပြောကြတာကိုတော့ကိုတော့ပဲပြနေရမှာဘာဖြစ်တာကြောက်လားတွေ့ဘူးလားအခုလည်းပဲခွန်ကြီးတို့ယောဂီအဲကိုတော့ကြောက်လားခုနကဟိုကိုတော့ဒီဘာလုပ်နေကြတယ်မသိဘူးဟိုမှာကျောင်းကယောဂီဟောင်းနေဘာလုပ်ကြတယ်မသိဘူးဖုန်းထဲမှာရုံးရခြင်းမှာစူးစူးစူးနဲ့ထွက်လို့ကြတာပါလေဒီလိုပေါ့မြင်တာလေးတွေတွေ့တာလေးတွေပုထုဇဉ်ဆိုတော့ပြောတာပေါ့အဲဒီမှာပုထုဇဉ်ယဟန်တွေဒီလိုပြောကြတာ အဲဒီကြတော့မှမြတ်စွာဘုရားကြွလာတော့ကျသားတို့ဘယ်စကားဖြင့်ဆွေးနွေးကြတယ်လဲဆိုမေးတာအဲလိုမေးတဲ့အခါကလည်းကြတော့မှအဲဒီယဟန်တော်တွေကမိမိတို့တွေ့ခဲ့တဲ့ညမြင်ခဲ့တဲ့ညအကြောင်းအရာတွေကိုမြတ်စွာဘုရားလျှောက်တာယဟန်တော်တွေပုထုဇဉ်ယဟန်ကိုဘုန်းကြီးရိတ်တာမှနေရတယ်ဒါပေမဲ့လို့ကိုစင်းနေကိုရင်နေအပြင်ကနေလာတဲ့အခါသူတို့လျှောက်ပြတာလေးနဲ့ဘုန်းကြီးလည်းပြန်သိနေရတာပေါ့ မြတ်စွာဘုရားလည်းဒီလိုပဲကိုတော်လေးဟိုကြည့်ကြည့်ကြည့်ကြည့်သူတို့သွားခဲ့လာခဲ့သူတို့မြင်သမျှတွေပြန်လျှောက်တာပြန်လျှောက်တဲ့အတွက်ကြောင့်မို့ဘုရားဆောဘုရားသိတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကသူတို့ပြောဆိုနေတာလေးကိုချင်းရောက်ပြီးတော့မပြောဘူးမြတ်စွာဘုရားကအဲ့ဒီဘာဝေကဆင်ကြီးရွှေမြုံပွေတဲ့ကယုံထွက်တယ်လို့တဲ့မင်းတို့လည်းပဲကာမဂုဏ်အာယုန်တွေကကာမဂုဏ်အာယုန်ဆိုတဲ့ရွှေမြုံပွေတဲ့ကယုံထွက်ကြ တတိနာဘိကဝေဟတိနာပဂတိသင်္ဃဒုက္ကတောအတ္တတောအတ္တဥဒတော တုံးမိပန္နာကိတေသာဒုက္ခိကိတေသာဒုက္ခိပက္ခန္တာဘေကဝေယံတော်များအိုချစ်သားတို့တိနာဟတိနာထိုတာဝေကဆိုတဲ့မင်္ဂလာဆင်ကိုကြည်တိပဂတိပင်ကဒုက္ကတောပြကတိသောရွှွမြွန်ပြောင်းလိုက်နှိမ့်မြုပ်၍နေပြီးမှအတ္တမိမိကိုယ်ကိုဥဒတောထုတ်ဆောင်သေး၏ ဒီပါဝေကစင်ကြီးရွှံ့ညွံပွဲထဲမှာကျွန်နေနေတယ်။အဲ့ဒီပဂရိရွှံ့ညွံပွဲထဲကနေပြီးတော့သူဟာသူ့အတွက်ကုန်းပေါ်ရောက်ရုံပြီးထွက်သေးတယ်တဲ့တုံတုံမိပနာပင်တို့ဒီကကိလေသာဒုက္ခကိလေသာတိဟုသောရွှံ့ညွံပြောင်းနိုင်ပက္ခန္တာသက်ဝင်နှမြုပ်၍နေကြကုန်၏။ဒီတဲ့ပင်တို့ကတော့ကိလေသာရွှံ့ညွံပြောင်းထဲမှာရွှံ့ညွံပြောင်းကြီးထဲမှာနှမြုပ်ပြီးတော့နေကြသေးတယ်။ ဓတမထို့ကြောင့်ယောနိသောတင်သောအကြောင်းအားဖြင့်ပရိတဝါလုံးလပြု၍ဒုံမေတိဒုံမေပိတင်တို့သည်လေရောတို့ကိလေသာတိဟုသောရှင်ညွန်ပြောင်းမှအတဏမိမိကိုကိုဥဒရထာထုတ်ဆောင်ရအကုန်လုံးတင်တို့လေးပင်အဲ့ဒီပံဝေကဆင်ကြီးသူပဂရိရှင်ညွန်ပွဲတဲကနေပြီးတော့ဂုံအထင်ရအောင်ယုံထွက်သလို့ သင်တို့လည်းပဲယောနိတော်မနတိကာရသင်လျောသောအားဖြင့်နှလုံးသွင်းပြီးတော့ဒီကာမဂုဏ်အာယုံဆိုတဲ့ကိလေသာရှင်ယုံပွဲထဲကနေပြီးတော့ယုံထွက်ကြတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကတိုက်တွန်းတော်မူတယ်ဘသူကတိုက်တွန်းတာလဲမြတ်စွာဘုရားကတိုက်တွန်းတော်မူတာတတိပေးတော်မူရတာကိုတော်ဤမေ့နေလို့လားမမေ့လို့လားမေ့နေကြလို့တဲ့ကိလေသာတွေကိုတော့ရှင်ယုံပွဲထဲမှာ သက်ဝင်နစ်မြုပ်ပြီးတော့ကိုကိုကိုသဘောကျနေကြလို့ဒါကြောင့်အဲ့ဒီသင်ကြီးတောင်မှပဂရိစွန့်ကျွံပွဲတင်းကယုံထွက်တယ်လို့တင်းလို့လည်းပဲကိလေသာဆိုတဲ့ဘွယ်ထဲကရုံထွက်ကြဆိုပြီးတော့ဘုရားရှင်ကိုရောမြတ်ကြီးကအပမရာရတာဟောတာသစိတ်တာမနုရခတာဒုက္ခဥဒရတာဒါနပင်ကိတံဒောဝဂုံစရောဆိုတဲ့ဒီဒေသနာတော်ကိုမြတ်စွာဘုရားဟောတာလေ။ တင်းတို့မမေ့ကြနဲ့ထရမ်းမှလည်းမမေ့နဲ့ရရမ်းမှလည်းမမေ့နဲ့တွားရမ်းမှလည်းမမေ့နဲ့လျောင်းရမ်းမှလည်းမမေ့နဲ့မြင်ရကြားရလမ်းရစားရတွေ့ထင်ရစိတ်ကိုစဉ်းစားရချမ်းသိရမှလည်းပဲမမေ့ကြနဲ့တဲ့ဟိုအာယုဒီအာယုဒီကိုပြေခုံပြီးတော့နေတဲ့အဲ့ဒီစိတ်မိုက်စိတ်ရိုင်းလေးကိုတင်တို့ဘာဝနာတရားဖြင့်ယဉ်ကျေးအောင်ဆုံးမကြရတယ်။အဲ့လိုဆုံးမတဲ့အချိန်ကကလမှာဟောဒီပါဝင်ကဆင်ကြီးရွှွညွပွဲထဲမှာကျွန်နေပြီးတော့နေတယ် အဲဒီလိုရှင်ယွန်ပွဲတဲ့ကျွန်းနေနေတဲ့ရှင်မြောင်ကြီးဟာသူ့ရဲ့ပရိရှင်ယွန်ပွဲတဲ့ကနေပြီးတော့ကုန်းအထွက်ကိုအာသအင်းစံယုံထွက်တယ်လို့ဘင်းတို့လည်းပဲအဲဒီကိလေသာဆိုတဲ့ငါးပြာအာယုံကာမဂုဏ်ဖွဲ့ကြီးတွေကနေပြီးတော့ယုံထွက်ကြလို့ဘုရားရှင်ကိုရောင်မြတ်ကြီးကတိုက်တွန်းတယ်အဲလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးတိုက်တွန်းပြီးတော့ဟောကြားတဲ့ဒေသနာတော်လေးကိုနားကြား အဲဒီမှာနာဂာနေနာခန္ဓာဉာဏ်တွင်းပြီးတော့နှလုံးသွင်းရှုပွားအားထုတ်ပြီးတော့နေတဲ့ယဟန်တော်တွေဟာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတဲ့ဒေသနာတော်တိုက်တွန်းတော်မူတဲ့ဒေသနာတော်လေးကိုနာကြားလို့ဒေသနာဆုံးတဲ့အခါကာလကြတော့အာလောယဟန်တော်တွေအရဟတိပဋိက္ခဟိန္တုယဟန္တာဖြစ်ကုန်ရတယ်။ဘာဖြစ်သွားကြသလဲ။အဲဒီမှာကိလေသာအာသောကုန်ခံပြီးတော့ယဟန္တာဖြစ်ကုန်ရတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ ဒီပါဝေကမင်္ဂလာရှင်တော်ကြီးနဲ့ဆင်အိုကြီးနဲ့ဘုန်းကြီးတို့ပုထုဇဉ်လူသားတွေနဲ့မတူဘူးလား။ဒါကြောင့်တူတန်လေးဆိုရင်ပါဝေကဆင်အိုကြီးကရှင်ညုံပွဲထဲမှာနေနေတယ်လို့ဘုန်းကြီးတို့ပုထုဇဉ်တွေမှလည်းဒီငါးပြားအာယုကာမဂုဏ်ဆိုတဲ့ကိလေသာပွဲထဲမှာမနေဘူးလား။သားရှိတဲ့ပုဂ္ဂိုလ်ကသားရဲ့အာယုသမီးရှိတဲ့ပုဂ္ဂိုလ်ကသမီးရဲ့အာယုခင်မုန်းရှိတဲ့ပုဂ္ဂိုလ်ကခင်မုန်းအာယု ဇနီးရှိတဲ့ပုဂ္ဂိုလ်ကဇနီးအာယုံပစ္စည်းရှိတဲ့ပုဂ္ဂိုလ်ကပစ္စည်းအာယုံယာရုအာနာရှိတဲ့ပုဂ္ဂိုလ်ကယာရုအာယုဆိုတဲ့အဲဒီငါးပါးအာယုကာမဂုဏ်ကိလေသာဆိုတဲ့ဘွယ်ထဲမှာနစ်နေတယ်။ဒါကြောင့်ဘာဝေကဆင်းရဲတဲ့ခွန်ကြီးတို့ပုတုဇဉ်လူသားကြီးမတူဘူးလားလား။ကဲဆိုလိုက်ပါ။ဘာဝေကဆင်းပုထုဇဉ်ပုံတွင်တူလာသည်။ ပါဝေယကသင်ပုထုဇဉ်ပုံသွင်းတူလာသည်သုညွညွပွဲမှကိလေသာ သမာတူလာသည်ရှင်ညွန်ပွဲမှကိလေသာသမာတူလာသည် ဘာဝေကစင်ဟိုကြီးရှင်ညွန်ပွဲထဲနှစ်တလို့ဘုန်းကြီးတို့ပုထုဇဉ်ဤပေထဲမှာနှစ်နေတယ်။ကိလေသာပွဲထဲမှာနှစ်နေတယ်။အဲတော့ဒီဘာဝေကစင်အိုးကြီးကိုဘသူကနေပြီးတော့ရှင်ညွန်ပွဲကနေပြီးတော့ထုတ်တယ်လဲဆိုရင်စင်ဆရာကဘသူကထုတ်တယ်။စင်နေဆရာကထုတ်တယ်လို့ဘုန်းကြီးတို့ယောဂီသူတော်စင်နေပုထုဇဉ်ပုဂ္ဂိုလ်တွေကိုတော့တရားဟောတရားပြတဲ့ဆရာတော်တွေကနေပြီးတော့ခံမကုန်အာယုံကိလေသာပွဲထဲကဆွဲထုတ်နေကြတယ်။ ဓမ္မဂတိကဆရာတော်တွေဟောကောင်းကောင်းလို့လေအဲ့ဒီမှာတရားတွေဝင်ပြီးတော့အားထုတ်ကြတရားတွေနာကြတရားတွေနှလုံးသွင်းကြရှုကြပွားကြဆိုပြီးတော့အဲ့ဒီမှာငါးပြန်အာယုကာမဂုဏ်ပွေထဲကနေပြီးတော့တရားဟောတရားပြဆရာတွေကမထုတ်ကြဘူးလားဒီတိတော့စင်တိန်ဆရာနဲ့တရားဟောတရားပြတဲ့ပုဂ္ဂိုလ်တွေနဲ့ရောမတူဘူးလားဆိုလိုက်ရှင်ဆရာကိုဟောသူလို့ နိုင်ဆိုသင့်လာသည်ရှင်ဆရာကိုဟောသူလိုနိုင်ဆိုသင့်လာသည်ဒီတော့ရှင်ဆရာကရှင်လေးဆရာကြီးက ဘဝရကစင်ကြီးဘွယ်သေးကလွတ်အောင်ဘာတွေပြရတယ်လဲစိတ်အင်္ဂါ၄ပါးပြရတယ်အဲလိုစိတ်အင်္ဂါပြတယ်လို့ဘုန်းကြီးတို့တရားဟောရဲ့ပုဂ္ဂိုလ်တရားပြရဲ့ပုဂ္ဂိုလ်ကြီးကပုထုဇဉ်လူသားတွေကိုသာတိပေရီသရာပေရီဈာတိပေရီမရဏပေရီဘလောက်ပဲပြည့်စုံပြည့်စုံဘလောက်ပဲချမ်းသာချမ်းသာဒီနေ့တစ်ချိန်ကာလကြာလို့ရှိရင်သရာဆိုတဲ့ပေရီတွေ့လိမ့်မယ်။အိုပေရီလားလိမ့်မယ်။ ဗျာတိဆိုတဲ့နာဘေးတွေလာလိမ့်မယ်မရဏဆိုတဲ့သေဘေးတွေလာလိမ့်မယ်အဲ့လိုဒီလေးပါမပြရဘူးလားဒီအဲ့လိုဒီလေးပါ ပြပြီးဟောပြတော့ခါကြတော့မှဩငါဘလောက်ပဲချမ်းသာချမ်းသာဘလောက်ပဲပစ္စည်းဥစ္စာတွေပြည့်စုံပြည့်စုံဘလောက်ပဲယာရုအာနာတွေနဲ့ပြည့်စုံပြည့်စုံငါဒီနေ့တစ်ချိန်ဒါတွေအလုံးစွတ်ပြတ်သွားရမှာပါလားလို့တန်ဝေကဉာဏ်နေရောမဖြစ်ဘူးလားဗျာ။ အေးဒါကြောင့်မို့သင်္င်္ဂါ၄ပါးနဲ့ဟောဒီဘေး၄ပါးနဲ့ရောမတူဘူးလားဆိုလိုက်ပါသင်္င်္ဂါ၄ဇာတိဘေးရှင်တွေးနေတူသည်သင်္ဂါ၄ဇာတိဘေးရှင်တွေးနေတူသည် ဘာဝေကစင်ကြီးကုန်းထက်ရောက်ဖို့အတွက်ရှင်တေဇရာကစစ်အင်္ဂါ၄ပါးပြတဲ့အခါကျတော့မှစစ်စိတ်စစ်သွေးစစ်မှန်ကြီးတက်ကြွပြီးတော့ရုံးထွက်ဘုန်းကြီးတို့ယောဂီများကိုလည်းပဲတရားရိပ်တာရောက်လာအောင်တရားဤအာထုတ်ခြင်းလာအောင်တရားဤအာထုတ်ဖြစ်လာအောင်ဇာတိပေအခုဒီမှာဆောင်ဖို့ဖြစ်တဲ့အတွက်ကြောင့်ဇာတိပေလို့ပြောတာဇာတိပေသရာပေဇာတိပေမရဏပေဆိုတဲ့ပေ၄ပါး အဲ့ဒီဇာတိဇရာဇာတိမရဏဆိုတဲ့အဲ့ဒီမှာဒီလေးပါးကိုဟောပြီးတော့ကြားတဲ့အခါကြတော့မှအဲ့ဒီမှာအာလုံတော်ပုထုဇဉ်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာဒီနေ့တစ်ချိန်ဒီဘုဘေးတွေဘယ်လိုမှမလွတ်နိုင်ပါလားနာမည်တွေမလွတ်နိုင်ပါလားနောက်ဆုံးဒီနေ့သေပင်တွေဂျုံရမှာပါလားငါဒီအသေးကမဟုတ်ရင်တရားကဟုတ်အောင်ငါကြိုးစားရမှာပါလားဆိုပြီးတော့အဲ့ဒီလိုယောဂီပုဂ္ဂိုလ်တွေကဟောကြိုးစားပြီးတော့တရားတွေအားထုတ်ကြရတယ် ဒါကြောင့်မို့စိတ်အင်္ဂါ၄ပါးနဲ့ဒီပေ၄ပါးနဲ့တူတယ်နောက်တခါဘုန်းကြီးတို့ယောဂီများဒီစိတ်အင်္ဂါ၄ပါးပြယုံနေလားဆိုတော့စိတ်ဓာတ်တွေပို့ပြီးတော့တက်ကြွလာစစ်စီစစ်ပင်စီတော်ကြီးတွေမတိရဘူးလားအဲဒါစီတော်ကြီးတွေဒီပဲစစ်ပင်တွေဒီမဲ့စစ်ခရာတွေမှုတ်မယ်ဆိုရင်ပို့ပြီးတော့စိတ်ဓာတ်တွေပါဖြစ်လာတယ်တက်ကြွပြီးတော့လာတယ်လို့ဘုန်းကြီးတို့ယောဂီများကိုလည်းပဲ တရားပြတဲ့ဆရာတော်များကတရားဟောတဲ့ဆရာတော်များကနေပြီးတော့နေ့စဉ်နေ့စဉ်တရားဤမဟောကြရဘူးလားအဲဒီတော့စီတော်ကြီးတွေတီးတာနဲ့တရားဟောတာနဲ့မတူဘူးလားဟိုကစီတော်ကြီးတွေစစ်ပင်စစ်ခရာတွေတီးလိုက်တဲ့ခါကျတော့စိတ်ဓာတ်တွေတက်ကြွလာသလိုအခုယောဂီတော်ချင်းများမှလည်းပဲမိမိတို့တရားတွေအားထုတ်ရင်းကစိတ်ဓာတ်တွေဆုံးနေနေတဲ့ချိန်ခါကာလမှာတရားအားထုတ်ရတာပြင်မှန်နွားနေပြီးတော့ချင်း စိတ်ဓာတ်တွေဆုံးနဲ့နေတဲ့အချိန်ခါကာလမှာတရားတွေကိုနာကြားလိုက်ရလို့ရှိရင်စိတ်ဓာတ်တွေဘာဖြစ်လာလဲတက်ကြွလာတယ်ဒါကြောင့်မို့အဲ့ဒီဇီရောကြီးတွေနဲ့တရားဟောတာနဲ့ရောမတူဘူးလားနော်ဆိုလိုက်ဇီရောအလားမြတ်တရားမချာတူလာပြီဇီရောအလားမြတ်တရား မချတူလာသည်ဒီယောဂီတို့ကိုတရားပဲအားထုတ်ကြတရားမဟောဘူးထားမယ်အဲ့ဒီယောဂီပုဂ္ဂိုလ်ကြီးစိတ်ဓာတ်တွေတက်ကြွလာသလားဆုံးနေလားဆုံးနေလားတရားတွေအားထုတ်ချင်တော့ဘာမှလည်းမသိတော့ တခါနဲ့ထိုင်ပဲထိုင် ထိုင်ပြီးထိုင်ထိုင်ပြီးထိုင်ဘာမှမသိအောင်ကိုယ့်ဟာကိုယ်တုတ်တက်လို့တုတ်တက်မှန်လည်းမသိရော့ကြလို့ရော့ကြမှန်လည်းမသိဒါပေမဲ့ဝေဒနာတွေကလည်းပြင်းထန်စိတ်တွေကလည်းပဲထွက်ဆင်းအဲဒီလိုဆိုတော့စိတ်ဓာတ်တွေကဆုံးနေပြီးတော့နောက်ဆုံးတရားကွင်းကနေပြန်ပြေးတဲ့အချိန်ထိအောင်မရောက်ဘူးလားနေ့စဉ်နေ့စဉ်တရားတွေနားနေရတဲ့ခါကလာကြတော့အဲဒီမှာတရားတွေကနေအားပေးတာနေပြီတိုက်တွန်းတာနေပြီ ဉာဏ်လေးတွေနဲ့စတ်လို့ထက်ပြီးတော့ပြောတဲ့အခါမိမိကိုယ်တိုင်တွေ့နေတဲ့ဉာဏ်တွေလေးတွေကိုယ်တွေလေးတွေနဲ့ကန့်ညီမှုတွေမရှိဘူးလားမိမိရဲ့ကိုယ်တွေနဲ့ဒီကဟောလိုက်တဲ့ဉာဏ်တရားတွေနဲ့တိုက်ဆိုင်သွားပြီဆိုပါရင်မိမိရဲ့စိတ်ဓာတ်တွေသုံးနေသွားသလားတက်ကြွလာသလားတက်ကြွလာတယ်တစ်ချိန်ပြီးတစ်ချိန်တစ်ချိန်ပြီးတစ်ချိန်နောက်မဆုတ်ကျင်တော့အဲဒီမှာဇွဲလုံးလာတန်တန်နဲ့ကြိုးစားပြီးတော့အားထုတ်လာရင်အခုလည်းပဲ စီရိုတွေစစ်ပင်စစ်ခရာတွေတီးမှုလိုက်တဲ့အခါကဏ္ဍကြတော့ပါဝင်ကရှင်ဟူကြီးဟာစိတ်ဓာတ်တွေတက်ကြွပြီးတော့စိတ်ဓာတ်တက်ကြွလာတယ်ဆိုရင်ပဲကိုယ်ရောလက်ရောစိတ်ရောအကုန်လုံးအားဆိုင်ပြီးတော့မယုံမိဘူးလားအဲဒီလိုကိုယ်အားကိုယ်ရောစိတ်ရောလက်တွေရောခြေတွေရောတခါရင်အားဆိုင်ပြီးတော့ယုံထွက်လိုက်တဲ့အတွက်ကြောင့်မို့ကုံအထက်ကိုမရောက်ပြီဘူးလားဒီဒါကြောင့်ဘုန်းကြီးတို့အခုယောဂီများအားလည်းပဲကိုယ်ကလက်ရဲ့ခြေရဲ့ဆိုတော့၄ကြောင်း လက်နှစ်ချောင်းခြေနှစ်ချောင်းလက်နှစ်ပဲခြေနှစ်ပဲအဲ့ဒီမှာအားဆိုင်ပြီးတော့ယုံတယ်လို့အခုဘုန်းကြီးယောဂီများအားထုတ်နေတာလည်းပဲတတိပဋ္ဌာန်၃ပါးပဲကာယ ानु ပသနာဝေဒနာ ानु ပသနာစိတ် ानु ပသနာဓမ္မ ानु ပသနာဆိုတဲ့ဒီတတိပဋ္ဌာန်တရား၄ပါးမိမိတို့တရားဟောတရားပြတဲ့ဆရာတွေကနေပြီးတော့အဲ့ဒီနည်းတွေနဲ့ညွန်ပြပေးလို့ဒီတတိပဋ္ဌာန်တရား၄ပါးကိုသာအားဆိုင်ခွန်ဆိုင်ကြိုးစားလိုက်မယ်အားထုတ်လိုက်မယ်ဆိုပါရင် မိမိတို့လည်းပဲကိလေသာပွက်ထဲကနေပြီးတော့ကုံအထက်ကိုမရောက်နိုင်ဘူးလားနိဗ္ဗာန်ဖြစ်ဖို့သောကြည်ကုန်းတက်ကိုရောက်နိုင်ပြီဒါကြောင့်လက်ချီလေးတန်အားဆိုင်ပြီးယုံနာနဲ့တတိတန်တရား၄ပါးကိုကြိုးစားပြီးတော့ရှုတာနဲ့ရောမတူဘူးလားဗျာဆိုလိုက်လက်ချီလေးတံတတိပဋ္ဌံဧကံတုလာတိလက်ချီလေးတံ သတိပဋ္ဌာန်ဧကတုလာတိဘာဝေကစင်ကြီးဟာဂုံးထည့်ရောက်ဖို့အတွက်လက်နှစ်ပဲရောခြေနှစ်ပဲရောအားဆိုင်ပြီးတော့တခါရုံထွက်အဲဒီကြတော့မှဟိုမှာဂုံးထည့်ရောက်ပါလား ဘုန်းကြီးတို့ယောဂီများဟာလည်းဒီတိုင်းပဲလေနေ့စဉ်တရားတွေဟောနေတဲ့ခံကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတိပ္ပံတရားတွေကိုဟောပေးနေတာဆိုတော့ဒီတိပ္ပံတရား၄ပါးကိုတခါနဲ့မလွတ်အောင်မိမိရဲ့စိတ်ကလေးဟာဒီတိပ္ပံအာယုန်ထဲမှာပဲကျစားနေအောင်သတိဓာဝရိယဆိုင်ပြီးတော့ကြိုးစားနေမယ်အားထုတ်နေမယ်ပွားများနေမယ်ဆိုရင်ကုန်းထက်လို့ခေါ်တဲ့နိဗ္ဗာန်တည်းဟုသောကြည်ကုန်းထက်ကိုမရောက်နိုင်ဘူးလားဗျာ။ ဆိုလိုက်ဒီတော့ရိုးရိုးပဂရိကုန်းနဲ့အဲ့ဒီမှာနိဗ္ဗာန်တိဟုတော်ကြည်ကုန်းနဲ့ရောမတူပေဘူးလားနော်ဆိုလိုက်ကုန်းဘောရောက်ဟံဉာဏ်နိဗ္ဗာန်ဧကံတုလှသည်ကုန်းဘောရောက်ဟံဉာဏ်နိဗ္ဗာန်ဧကံတုလှသည် ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒေနာဘိခဝေဟိတိဟတိနာပฏิပကတိပြင်းကဒုက္ခတောအတ္တဥဒ္ဒရတောဒုံမေပဏ္ဏကိလေသာဒုက္ခပကန္တာဖြစ်သားဟုတဲ့ဒီပဝေကဆိုရင်မင်္ဂလာစင်ကိုကြီးတောင်းမှာပဂရိရှုညွန့်ပွဲထဲကနေပြီးတော့ရုံထွက်ပြီးတော့နေတယ်မိမိကိုယ်ကိုရှုညွန့်ပွဲထဲကနေပြီးတော့ဂုံးထက်ရအောင်ထုတ်ဆောင်ပြီးတော့နေတယ် ဒုံမေပါဏသင်တို့ဒီကကိလေသာဒုက္ခကိလေသာဟူသောစွညွန်ပြောင်း၌ပက္ခန္တာတဝင်းနှင်းမြွေနေကြကုန်ပေ၏သင်တို့ကတော့ကိုကိုကိုဒီကိလေသာဘွယ်ထဲကရုပ်မထွက်ဖဲနဲ့ကိလေသာတိဟူသောစွညွန်ဘွယ်ထဲမှာပဲတဝင်းနှင်းမြွေနေကြတယ်တဲ့ဓမ္မတို့ကြောင့်ယောနိတို့သင်တို့ကြောင့်အဖြစ်ပရိဟိတဝံလုံလပြု၏ဒုံမေပိသင်တို့သည် ဒုံမေတိသင်တို့သည်လည်းပဲတရောထိုကိလေသာတွေဟုသော ရှင်ညွန်ပြောင်းမဟာတဏမိမိကိုယ်ကိုဥဒရထထုတ်ဆောင်ရကုန်လားကိလေသာရှင်ညွန်ပွဲတဲ့ကနေပြီးတော့သင်တို့ရုံးခတ်ကြကိုကိုကိုကြိုးစားပြီးတော့အားထုတ်ကြလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်းမတိုက်တော်မူလားဒါကြောင့်ဒီအနေနဲ့ပဲဘုန်းကြီးတို့ယောဂီသူတော်ရှင်များကိုအဲ့ဒီကိလေသာတွေဟုသောရှင်ညွန်ပွဲတဲ့ကနေပြီးတော့ရုံးထွက်ကြ မြင်ရမှလည်းပဲမမေ့နဲ့ကြားရမှလည်းပဲရှုမှတ်ကိုမမေ့နဲ့နာယစရတွေ့တိယစိတ်ကိုစဉ်းစားကြံစည်ရမှလည်းရှုမှတ်ကိုမမေ့ကြနဲ့ကိုယ်ရဆံရကိုယ်ရဆံရလက်ရစောင်းရပြောင်းရအလုံးပြုလုပ်တဲ့များမူရတိုင်းအမှုရတိုင်းမှာရှုလို့ရှုမှတ်ကိုမမေ့ကြနဲ့တွားရမှလည်းပဲမမေ့နဲ့ရရမှလည်းပဲမမေ့နဲ့ထိုင်ရလျောင်းရမှလည်းပဲ ရှုမှတ်ဖို့မမေ့ကြနဲ့ကြိုးစားပြီးတော့အားထုတ်ကြလို့ဘုန်းကြီးတို့ယောဂီများကိုလည်းပဲဘုန်းကြီးတိုက်တွန်းရပါလိမ့်အဲလိုသာကြိုးစားပွားများအားထုတ်သွားမယ်ဆိုပါရင်ကိလေသာကြီးဟူသောရှုံယွံပွဲထဲကနေပြီးတော့ကုန်းအထက်ကိုမရောက်နိုင်ပြီဘူးလားကုန်းအထက်ကိုရောက်နိုင်တယ်ဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကဒီပဝေကဆိုတဲ့မင်္ဂလာဆင်းအိုကြီးရှုံယွံပွဲထဲကယုံထွက်သွားတာကိုအကြောင်းပြုပြီးတော့ အလုံးသောယဟန်တော်မထေမြတ်များကိုအပမရာရတဟောတသစိတ်တမနုရကတဒုက္ခဥဒရထဒါနံပင်ကိတံတော်ဝကုသရောဘေကွင်ယဟန်တော်များဥရှင်သားတို့အပမရာရတမမေ့လျောခြင်း၌လွန်စွာမူလျောကြကုန်သည်အပမရတမမိမလျောအပ်သောတတိပဋ္ဌာန်တရားနှင့်မွေလျောကြကုန်သည် အပမရရတသွားရမှလည်းမမိရရမှလည်းမမိထိုင်ရလျောင်းရမှလည်းမမိခြင်းဆိုတဲ့အပမရတတိထတရားနှင့်မူလျော်ကြကုန်သည်အပမရရတမြင်ရမှလည်းမမိကြားရမှလည်းမမိနာယစားရတွေ့တိယစိတ်ကိုစဉ်းစားကြံစီရမှလည်းမမိခြင်းဆိုတဲ့အပမရတတိထတရားနှင့်မူလျော်ကြကုန်သည်ဟောတာဖြစ်ကြပါကုန်လော သစိတံဟောအာယုတိအာယုပြေကုံကဆိုင်မိမိစိတ်ရိုင်းကို အနုရကတာဝိပဿနာတရားဆင်ញင်ပွား၍ရင်ပန်းအောင်ရင်ကျေးအောင်ဆုံးမကြပါကုန်လောစောင့်ရှောက်ကြပါကုန်လောမိမိရဲ့စိတ်လိုက်စိတ်ရိုင်းလေးကိုယဉ်ကျေးပြီးတော့လာအောင်ဝိပဿနာတရားတွေတတိပံတရားတွေပွားပြီးတော့မစောင့်ရှောက်ပါဘူးလားခုရှုနေတယ်ပွားနေတယ်အားထုတ်နေတယ်နေရာမှာကြားရမှာနားရမှာစားရမှာစသည်ရှုမှနေတာဟာ ဒီစိတ်ကလေးကိုလွတ်ထားတာလားထိနေတာဒီစိတ်ကလေးကိုပြစ်ထားတာလားစောင့်ရှောက်နေတာဒီစိတ်ကလေးကိုကြမ်းတမ်းအောင်လားယဉ်ကျေးအောင်လားဒီယဉ်ကျေးအောင်စောင့်ရှောက်ပြီးတော့နေတဲ့တိပ္ပံဘာဝနာတရားတွေပေါ်များအားထုတ်နေယထာဥပမာပုံစိုးပဲကဲ့သို့နိဟုမူကားပင်ကြီးရွှွညွန်အိုင်ပွဲထိုင်၌တန်တော်ကျွနေ၍နေသောဂုံတော်ဝါဆင်းပြောင်ကြီးကဲ့သို့အတ္တနံမိမိကိုယ်ကို ဒုက္ခလွတ်မြောက်ဖို့ရန်လွန်စွာခက်ခဲကိလေသာတွေဟူသောရှင်ညွန်ပွဲထဲမှာဘုန်းကြီးတို့ကိလေသာတွေဟူသောရှင်ညွန်ပွဲထဲကနေယုံထွင်ရတယ်ဆိုတာလွယ်သလားခဲရလားခဲရင်လေဘုန်းကြီးတို့ယောဂီများအခုတပတ်လောက်ကလေးအိမ်ကနေပြီးတော့ရေတာကိုထွက်လာရတဲ့အချိန်ဟာခက်ခဲခဲခဲကြီးထွက်လာခဲ့တာ ဒီရိတ်တာကိုဝင်တော့မယ်ဆိုပါရင်မိမိရဲ့အိမ်မှာစောင့်ရှောက်ရမယ်ပုဂ္ဂိုလ်ကြီးကုညီရမယ်ပုဂ္ဂိုလ်ကြီးဒါတွေကိုအားလုံးစီမံပြီးတော့မှထွက်လာနိုင်တယ်အဲဒီလိုမိမိရုံးတဲ့ဖို့ရခက်တဲ့9ရက်က9ရက်ကနေပြီးတော့10ရက်အထုတ်ခြင်းတဲ့ပုဂ္ဂိုလ်10ရက်တလအထုတ်ခြင်းတဲ့ပုဂ္ဂိုလ်တလအဲဒီမှာရိတ်တာကိုထွက်လာဖို့ရလွယ်သလားခက်ရသလားစိတ်ကိုခက်ခက်ခဲခဲကြီးနဲ့အခုထွက်လာခဲ့ရတာအဲ့တော့ခက်ခက်ခဲခဲထွက်လာရတာဒီရောက်တော့အလကားအခြေအနေမကုန်စည်နဲ့ ဟုတ်တယ်မလားစကားပြောရင်းနဲ့အချိန်မကုန်စီနဲ့ငြိရင်တွေးရင်နဲ့အချိန်ကုန်အချိန်မကုန်စီနဲ့အပေါင်းအဖော်တွေနဲ့မှု့လျောခြင်းနဲ့အချိန်မကုန်စီနဲ့ကျွတ်ပါလို့လေရှုမှတ်မှုလေးနဲ့ပါလို့ရမှာရှုမှတ်မှုလေးနဲ့ပဲအချိန်ကိုကုန်လွန်သွားအောင်ကြိုးစားပါဒါကြောင့်လဲဆိုတော့မိမိရုပ်ထွက်လာရတာလွယ်လို့လားခရင်လို့လားအတ္တနမိမိကိုယ်ကိုဒုက္ခလွန်မြောက်ဖို့ရလွန်သွားခဲ့ခဲ့ကိလေသာတွေဟုသောရှုညွန်ပွဲထဲမှာ ဥဒရထထုတ်ဆောင်ကြပါကုန်လောဥဒရထဝိပဿနာတရားအလုံးဖြင့်လွန်မြောက်အောင်အားထုတ်ကြကုန်ရသတည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲဒီအပမဒဒေသနာတော်ကိုဟောကြားပြီးမမေ့ဘူး။ခံရရရသွားရလျောင်းရမြင်ရကြရနာရဇာရတွေ့ကြရစိတ်ကူးရမှာ တတိဥသိတဲ့စိတ်ကလေးနဲ့မလွတ်အောင်အမြဲတမ်းရှုမှတ်ပွားများအားထုတ်ပြီးတော့နေဖို့ရန်နေအားဖြင့်မြတ်စွာဘုရားရှင်ကိုလိုမြတ်ကြီးဟောကြားဒီတရားတော်ကိုနာကြားနေကြတဲ့ယဟန်တော်တွေဆိုတော့ကစွစွစွစွနေပြီပြောဆိုပြီးတော့နေကြတဲ့ယဟန်တော်တွေမြတ်စွာဘုရားကသင်တို့ဟာမေ့လျော့နေကြတယ်တဲ့သင်တို့ဟာမိမိကိုယ်ကိုဒီ ကိလေသာစွန့်ယုံပြောင်းခဲမှာမြင့်မြုပ်ပြီးတော့နေကြတယ်တဝင်နေကြတယ်မြတ်စွာဘုရားကသူတို့ကိုပြစ်တင်လိုက်တာအဲလိုအပြစ်တင်လိုက်တယ်ဆိုရင်မင်းသံဃာတော်ရှင်မြတ်ဒီအားလုံးတိတ်သွားအားလုံးတိတ်သွားတဲ့အချိန်အားလုံးစိတ်ငြိမ်ပြီးတော့နေတဲ့အချိန်အဲဒီအချိန်ကျမှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဒီအပ္ပမနာဒေသနာတော်ကိုဟောရင်ဟောတဲ့အခါယဟန်တော်မရှင်မြတ်ကြီးကခါနဲ့နားကနေပြီးတော့ မြတ်စွာဘုရားဟောတဲ့မြတ်တရားတွေကိုစုစိုက်ပြီးတော့နာကြားတယ်ခန္ဓာကိုယ်လေးပဲဉာဏ်စိုက်တယ်အဲ့လိုနာကြားပြီးတော့နှလုံးသွင်းရှုမှတ်လို့တရားဒေသနာတော်ဆုံးတဲ့အခါကာလကြတော့ကိလေသာအာသောကုန်ခန်းပြီးတော့အလုံးပါဖြစ်သွားကြတယ်။ဒါကြောင့်ဒေသနာဝတ္တနေဒေသနာတော်ဤအဆုံး၌ဒေဘိကုထိုယဟန်တော်တို့သည်အရဟတိအရဟတဘုသူပဋိတဟိန္တုကောင်းစွာမသွေးတည်တော်မူကြပါ၏တည်း